ရှမာကုခရစ်ဝင် အခန်းကြီးနှစ်အငယ်1မှ12နောက်တနေ့သ၌ကိုတော်သည်ကပေရနောင်မြို့သို့ဝင်ပြန်၍အိမ်၌ရှိတော်မူသည်ကိုကြားကြလျှင်တကားပြင်နားမှနေစရာ မရှိနိုင်အောင် လူများတို့သည် အလင်းမြန်စုဝေးကြသည်ဖြစ်၍သူတို့အားတရားဟောတော်မူ၏ထိုအခါလက်ချေသေးသော သူတယောက်ကို လူလေးယောက်တို့သည်ထမ်း၍အထံတော်သို့ဆောင်ခဲ့ကြ၏ လူစုဝေးလျက်ရှိသောကြောင့်၊ကိုယ်တော်ယင်းသို့မချဉ်းကပ်နိုင်သဖြင့်၊ကိုယ်တော်ရှိရာအပေါ်မှာအမိုးကိုဖောက်ထွင်းပြီးမှ၊လူနာနှင့်တကွအိပ်ရာခုတင်ကိုလျှော့ချကြ၏။ယေရှုသည် ထိုသူတို့၏ယုံကြည်ခြင်းကိုမြင်လျှင်၊လက်ခြေသေသောသူအား၊ငါ့သား၊သင်၏အပြစ်ကိုလွတ်စေပြီဟု မိန့်တော်မူ၏။ထိုအရပ်၌ထိုင်သောကျမ်းပြုဆရာအချို့တို့က ။ဤသူသည်ဘုရားကိုလွန်ကျူး၍အဘယ်ကြောင့်ဤသို့ပြောရသနည်း။ဘုရားသခင်မှတပါးအဘယ်သူသည်အပြစ်ကိုလွှတ်နိုင်သနည်းဟုစိတ်ထဲမှာထင်မှတ်ကြ၏။သူတို့စိတ်ထဲမှာထိုသို့ထင်မှတ်ခြင်းရှိသည်ကိုယေရှုသည်မိမိဥာဏ်အားဖြင့်ချက်ခြင်းသိတော်မူလျှင်၊သင်တို့စိတ်ထဲမှာအဘယ်ကြောင့်ဤသို့ထင်မှတ်ကြသနည်း။လက်ခြေသေသောသူအားအဘယ်စကားကိုသာ၍ ပြောလွယ်သနည်း။သင်၏အပြစ်ကိုလွတ်စေပြီဟု ပြောလွယ်သလော။သင်ထလော့။ကိုယ်အိပ်ရာကိုဆောင်၍လှမ်းသွားလော့ဟု ပြောလွယ်သလော။လူသားသည်မြေကြီးပေါ်မှာအပြစ်လွှတ်ပိုင်သည်ကိုသင်တို့သိစေခြင်းငှါထလော့။ကိုယ်အိပ်ရာကိုဆောင်၍ကိုယ်အိမ်သို့သွားလော့ဟုသင့်အားငါဆိုသည်ဟုလက်ခြေသေသောသူအားမိန့်တော်မူ၏။ထိုသူသည်လည်းချက်ခြင်းထ၍အိပ်ရာကိုဆောင်လျက် လူအပေါင်းတို့ရှေ့မှထွက်သွား၏။ထိုလူအပေါင်းတို့သည် မိန်းမော တွေဝေခြင်းရှိ၍၊ဤကဲ့သို့တခါမျှမမြင်စဖူးဟု ပြောဆို၍ဘုရားသခင်၏ဂုဏ်တော်ကိုချီးမွမ်းကြ၏။နောက်တဖန်အိုင်နားသို့ကြွတော်မူ၍၊လူအစုအဝေးအပေါင်းတို့သည်အထံတော်သို့လာကြလျှင်၊သူတို့အားဆုံးမဩဝါဒပေးတော်မူ၏ လမ်း၌ကြွတော်မူစဉ်၊အာလဖဲ၏သားလေဝိသည်အခွန်ခံရာတဲ၌ထိုင်နေသည်ကိုမြင်သော်၊ငါ့နောက်သို့လိုက်လော့ဟု မိန့်တော်မူ၏။ထိုသူသည်လည်းထ၍နောက်တော်သို့လိုက်လေ၏။ထိုနောက်မှသူ၏အိမ်တွင်စားပွဲ၌လျောင်းတော်မူစဉ်၊အခွန်ခံသောသူများနှင့်ဆိုးသောလူများတို့သည်ကိုယ်တော်မှစသောတပည့်တော်တို့နှင့်တကွစားပွဲ၌လျောင်းကြ၏။ ထိုသူအများတို့သည်နောက်တော်သို့လိုက်ကြ၏။ထိုသို့အခွန်ခံသောသူ၊ဆိုးသောသူတို့နှင့်အတူစားတော်မူသည်ကိုကျမ်းပြုဆရာဖာရိရှဲတို့သည်မြင်လျှင်၊ဤသူသည် အခွန်ခံသောသူ၊ဆိုးသောသူတို့နှင့်အတူအဘယ်ကြောင့်စားသောက်သနည်းဟုတပည့်တော်တို့အားဆိုကြ၏။ယေရှုသည် ကြားတော်မူလျှင်၊ကျန်းမာသောသူတို့သည်ဆေးသမားကို အလိုမရှိကြ။နာသောသူတို့သာလျှင် အလိုရှိကြ၏ ဖြောင့်မတ်သောသူတို့ကို နောင်တသို့ခေါ်ခြင်းငှါငါလာသည်မဟုတ်။ဆိုးသောသူတို့ကိုခေါ်ခြင်းငှါငါလာသတည်းဟုမိန့်တော်မူ၏။18အစာရှောင်တတ်သောယောဟန်၏တပည့်တို့နှင့်ဖာရိရှဲတို့သည် လာ၍၊ယောဟန်၏တပည့်တို့နှင့်ဖာရိရှဲတို့သည် အစာရှောင်ကြသည်ဖြစ်၍၊အဘယ်ကြောင့်ကိုယ်တော်၏တပည့်တို့သည် အစာမရှောင်ဘဲနေကြပါသနည်းဟုလျှောက်ကြ၏။ယေရှုကလည်း၊မင်္ဂလာဆောင်လုလင်သည်မိမိအပေါင်းအဘော်တို့နှင့်အတူရှိစဉ်အခါ၊သူတို့သည်အစာရှောင်တတ်ကြသလော။ရှိစဉ်ကာလပတ်လုံးအစာမရှောင်တတ်ကြ။မင်္ဂလာဆောင်လုလင်ကိုသူ၏အပေါင်းအဘော်တို့နှင့် ခွါ၍ယူသွားသော အချိန်ကာလရောက်လိမ့်မည် ထိုကာလအခါသူတို့သည်အစာရှောင်ကြလိမ့်မည်။အဝတ်ဟောင်းကို အထည်သစ်နှင့်ဖာလေ့မရှိ။ထိုသို့ဖာလျှင်၊ဖာသောအထည်သစ်သည်အဝတ်ဟောင်းကိုစား၍အပေါက်ကျယ်တတ်၏။၎င်းနည်းဟောင်းသောသားရေဘူး၌အသစ်သောစပျစ်ရည်ကိုထည့်လေ့မရှိ။ထိုသို့ထည့်လျှင်၊အသစ်သောစပျစ်ရည်သည်သားရေဘူးကိုဆုတ်ခွဲသဖြင့်စပျစ်ရည်သည်ယို၍ တရေဘူးလည်းပျက်စီးတတ်၏အသစ်သောစပြည့်ရေကိုအသစ်သောတရေဘူး၌ထည့်ရသည်ဟုမိန်တော်မူ၏အငယ်23မှ28ဥပုံနေ၌ကိုတော်သည်ဂျုံစပါလေကွက်တို့ကိုရှောက်ကြွတော်မူလျှင်တပည့်တော်တို့သည် စပါအသီးနှံကိုဆွလျက်ခยีသွားကြ၏ပါရိရှဲတို့ကလည်းဥပုံနေ၌မပြုတ်အပ်သောအမှုကို သူတို့သည် ပြုကြပါသည်တကားဟုလျှောက်ကြသော်၊ကိုယ်တော်က၊ယဇ်ပုရောဟိတ်မင်းအဗျာသာလက်ထက်၌ဒါဝိဒ်သည်မိမိအဘော်တို့နှင့်တကွဆာမွတ်၍မတတ်နိုင်သောအခါ၊ဘုရားသခင်၏အိမ်တော်သို့ဝင်၍ယဇ်ပုရောဟိတ်တို့မှတပါးအဘယ်သူမျှမစားအပ်သော ရှေ့တော်မုန့်ကိုစား၍မိမိအဘော်တို့အားပေးသည်အကြောင်းကိုသင်တို့သည်တရံတခါမျှမဘတ်ဘူးသလော။ထိုမှတပါးဥပုသ်နေ့သည် လူအဘို့ဖြစ်၏။လူသည် ဥပုသ်နေ့အဘို့ဖြစ်သည်မဟုတ်။သို့ဖြစ်၍လူသားသည် ဥပုသ်နေ့ကိုပင်အစိုးရသည်ဟု မိန့်တော်မူ၏။